ကာယေကြជីវិတေကြအနပ္ပခတ္တဥပတ္တပိတိကိုယ်နဲ့အသက်မငဲ့မကွယ်ခဲနဲ့စွန့်စားပြီးတော့အထောက်ရမယ်တက်တော်စွန့်စားပြီးတော့လောကလောကလောကမှာကိုလိုအပ်တဲ့ပန်းတိုင်ပေါ့တကယ်ဤသားနဲ့နေမြေရောက်နေတော့သုံးလို့ရှိရင်တော့ရောက်နေတော့ နာယိတံတိတိလမာရဖနာယိတံအပိနာဌာမတနိဗ္ဗာန်အဓိကန္တပံတပ္ပဒုက္ခပမောစနဆင်းရဲဖန်များတွေလုံရောက်ရာဖြစ်တဲ့အေးချမ်းတဲ့အနေမြေသဗ္ဗဒုက္ခပမောစနဆိုတာဆင်းရဲဖန်များတွေလုံရောက်ရာအနေမြေအဲ့ဒီနေမြေအမှန်ကောင်းတဲ့နေမြေပဲ။ အဲ့ဒီနိုင်ငံရောက်ဖို့ရတိတိလာမာရပရော့ရော့ရဲရဲလို့လို့မရပါဘူးတဲ့ရော့ရဲလေးအထုလို့မရပါဘူးတဲ့ရော့ရဲတဲ့ဆိုတာကကိုမပြုတ်ပြင်ပြင်ကိုရော့ရဲမှုလည်းရှိတတ်ပါတယ်ပင်ကိုကရော်ရဲမှုမရှိဘူးပဲလို့လက်ကျွလို့ကြနေပြီပဲလို့ဘုလိုကိုပင်မစိတ်ပင်မပြီးတော့သူပင်မရလာအောင်အထောက်ရတဲ့ကိစ္စပါ တတိကြောင်တာလည်းရှိပါတယ်တော့ညာညာတာတာအထုတဲ့ကိုကိုကိုတနာပြီးတော့ညာညာတာတာတော့အထုတဲ့ခါမှလည်းပဲအပူတပြင်းအားဆိုင်လိုချတဲ့ကြော့ဆက်လက်မှုမရှိဘူးရော်ရဲရဲအစ်ဆက်ဆက်လူနာကြီးလို့ပါတယ်ညောင်နာနာကြီးအဲ့လိုအဲ့လိုအဲ့လိုလုပ်လို့မရပါဘူးတဲ့ နာယိတံအပိဏဌာမတာအဲဒီဆင်းရဲမှန်သမျှတွေလုံးရရဖြစ်ဖြစ်တဲ့အေးချမ်းမှုကိုမပြောပါလို့တဲ့စောင့်ရတ္တိမျိုးနဲ့လည်းမရနိုင်ပါဘူးလို့ဆိုထားပါတယ်။အင်းတတော်ကိုတင်းတင်းရင်းနဲ့အပူရပြင်းပေါ်ပြီးစောင့်တတ်စောင့်ရတ္တိအပြည့်နဲ့အထုနိုင်မှရနိုင်တယ်ဆိုတဲ့အဓိပ္ပာယ်မျိုးပါဘုရားမြတ်စွာကိုယ်တိုင်လည်းပဲဆင်းမှန်သမျှလုံးရောက်ဖြစ်တဲ့နိဗ္ဗာန် ရှင်းမှခံပြီးတော့အထုတ်ခဲ့ရတာပဲသို့တော့ဒီလောက်အောင်တော့နားလောက်အောင်တော့ဒီလိုတော့မရှိပါဘူးဒီလည်းမပြောဘူးနားလည်းမနာပါဘူးဒီတရားအထုတ်တာအတိကျင်းနေပါတယ်အနာလည်းကျင်းနေပါတယ်တော့အဲ့ဒါလည်းဆောက်ရတာဒါဝိဒနိကေမှာမိကြထားတာဖြစ်တော့တကယ်အမဂ္ဂဉ္စရှိတဲ့ချမ်းသာတရားရည်တရားနေတဲ့ဝင်ပြီးတော့ယောဂီဖြစ်ခံယူပြီးအထုတ်ပြီးဆိုလို့ရှိရင်တော့ တကယ်ယောဂီဖြစ်ဖို့တည်းရေးကြည့်ပါတယ်တကယ်ယောဂီဆိုတာစိတ်နဲ့စိတ်ထားနဲ့သိဉာဏ်နဲ့ဖြစ်ပွားဖို့ရအတွက်စာပြုကျိုးပါအထုတ်ဖို့တဆင့်တိုးပြီးတော့ဟနာပြင်းရမှုမှတို့မြောင်ကျိုးပါအထုတ်ဖို့ ਨੇ အစစ်စစ်အစစ်စစ်ပေါ့လေပန်းတိုင်ရောက်တဲ့အချိန်ကျိုးပါအထုတ်ဖို့လေအဲဒီဝိရိယ၃စစ် အမြဲတည်းရှိနေမှဒါမှတကယ်ယောဂီခေါ်ပါတာအဲ့ဒါလိုတကယ်ယောဂီမျိုးသာကိုယ်လည်းမမြဘူးအသက်ရှင်လည်းမမြဘူးကိုယ်နာမှာယောဂရမှလည်းမကြောက်ဘူးအသက်ဒီမှလည်းမကြောက်ဘူးတကယ်ချမ်းသာစေရဖို့သာအရေးကြီးတာပဲဆိုတဲ့အနေနဲ့ပေါ့လေအဲဒီချမ်းသာစေကိုပတ်နိုင်ထားပြီးတော့ပေါ့လေအဲဆွဲကောင်းကောင်းနဲ့ပေါ့လေအထုတ်နိုင်ပါလေအဲလိုအထုတ်မှလည်းရနိုင်ပါ ကြီးစိုးစွမ်းအင်၅မျိုးထက်တန်အာကောင်ရှင်းလင်းပြတ်သားရဲရည်ရည်မှာရှစ်ခုမြောက်အကြောင်းတရားအနေနဲ့ပါလေတင်းတင်းရင်းရင်းဒီမှာတိုက်တွန်းထားပါတယ်ထထကြအပိဘုယနိခံမိနာပြထားပါတယ်တထထို့သို့ကိုယ်နဲ့တည်းမနဲ့မကွယ်ဖဲနဲ့စုံစားအထုတ်ခြင်းကြောင့် မထက်သေးတဲ့တတတရားတွေထက်သန်အားကောင်းလာဝိရိယတွေထက်သန်အားကောင်းလာတာတတိတွေထက်သန်အားကောင်းလာသမာဓိတွေထက်သန်အားကောင်းလာပြီးတော့အတိပညာတွေလည်းအစဉ်စဉ်အစဉ်စဉ်ထက်သန်အားကောင်းလာဝိရိယတွေထက်သန်အားကောင်းတော့အတိညာတွေတိုးတက်လာတာပေါ့တတိတွေထက်သန်အားကောင်းတော့အမြင်သံလာတာပေါ့အမြင်ကျယ်ပြန့်တာသမာဓိထက်သန်အားကောင်းတော့အမြင်ထက်ရဲ့ဆူးရှာတာပေါ့ တတ္တတရားတွေအားကောင်းလာတဲ့ခါကျတော့အမြင်ကြည်ရွှင်တက်လက်တာပါလားဒါအဲဒါရီဟာတကယ်လိုအပ်တဲ့အဲစိတ်ပိုင်းဆိုင်ရာပေါ့ကြည်ဆူစွမ်းအင်တွေပဲသူကကြီးမလားလို့ရှိရင်ထွားမလားလို့ရှိရင်ရင်းကျက်မလားဘူးဆိုလို့ရှိရင်ကိလေသာတွေအများအားအရှုံးပေးနေရပါ မတရာဇာနဲ့ကြုံလို့ရှိရင်စိတ်ကလှုပ်ရှားပြီးတော့ယုံဝါးဝါးဖြစ်သွားတယ်။ကျူတင်ပြီးတော့အကောင်လှုပ်ထားတဲ့စိတ်ကယုံဝါးဖြစ်တော့မလှုပ်ဖြစ်ခိုင်ရတဲ့သဘောကြီးဆိုးတဲ့သဘောပါအကောင်နဲ့တော့ဖြစ်တာ။ကိုယ်ရည်အကောင်နဲ့ရှိရင်အဲလမ်းမှားကိုရှောင်ရှားပြီးတော့လမ်းမှားကိုရှောင်ရည်အတွက်မှာတတ္တိကိုကောင်းလာတယ်။လမ်းမှားလည်းပဲရှောင်ရည်တဲ့တတ္တိ လမ်းမှာကိုလည်းပဲရှောင်ရတဲ့တတိတွေကိုကောင်းလာတယ်တတိတွေအားကောင်းလာပြီဆိုလို့ရှိရင်တတိချုပ်တဲ့လက်လက်ကင်ရဲလာတော့စိတ်ကိုညဉ့်ညမ်းမှုကနေအကာအကွယ်ဆောက်ရှောက်ထားတယ်ကာကွယ်ကောင်းနေလို့ရှိရင်ဒီဟန္တာမှုရှိနေတော့စိတ်ကလုံခြုံပဲဒီကိလေသာအချုပ်ချဲကလုံမြောက်ပဲအေးချမှုရရမှာပေါ့လေဒါကတော့ကိလေသာနဲ့ဆုတ်ရှားမှုရှိပဲနဲ့ တတိလေးတွေဖြစ်နေတဲ့ခိုက်တာမှာအချိန်ပိုင်းအချိန်ပိုင်းပေါ့လေငြိမ်သက်မှုတွေရတယ်အဲဒီငြိမ်သက်မှုတွေအားကောင်းလာတဲ့အခါမှာခုနစောစောပိုင်းကပြောခဲ့တဲ့အတိုင်းသဗ္ဗဒုက္ခပမောဇနဆင်းရဲမှန်တရားတွေလုံးရောက်တာဖြစ်တဲ့အေးချမ်းတဲ့အနေနဲ့ရောက်ရှိနေတော့တကယ်အာမခံရရှိတဲ့ချမ်းသာမှုမျိုးလည်းရပါနိုင်တယ်တကယ်အာမခံရရှိတဲ့ချမ်းသာမှုမျိုးတွေ့သွားပြီဆိုလို့ရှိရင် အဲ့ဒါနဲ့ပတ်သက်ပြီးတော့ဒူဝေတာမပြတ်သားတာဒီမှုံဝါးဝါးဖြစ်တာအဲ့ဒါရှိနေတာမရေမရာဖြစ်တာစုစည်းစီညောင်းလာလာစသည်ပေါ့လေအဆန်ကြောင့်သဘောရောဖြစ်တော့ဘူးအတိညာလေးကတော်လေးဖြေသွားပြီအဲ့ဒါလေးသက်သာအကောင်းလာပြီအတိညာရှိနေသူဟာအရင်ကပြောခဲ့တဲ့အတိုင်းပေါ့လေ နေဘက်ကပညာဆိုတာပေါ့နေဘက်ကပညာဆိုတာကြောက်ရတဲ့ခုကိုပြုတော့မယ်ပြောတော့မယ်ဆိုရင်မပြုခင်မပြောခင်ကကြိုပြီးတော့ပေါ့လေကြိုရှိရှိဆင်ရင်နဲ့ဆင်ရင်လုံးတရားပေါ့ကြိုရှိရမယ်လို့တင့်မတဲ့ဆင်ရင်နဲ့တရားပေါ့လေဆိုလိုတာကတော့အလုပ်တစ်ခုပြုလုပ်တော့မယ်စကားတစ်ခုပြောတော့မယ်ဆိုရင်ကြိုရှိတင့်တော်မှာပေါ့ဆိုတာကြိုရှိမတင့်တော့တာဆိုလို့ရှိရင်ဘယ်လိုဖြစ်လဲ အဲနိဗ္ဗကပညာခေါ်ပါတယ်ရင့်ကျက်တဲ့အတိညာဒါဆင်ញလုံးတရားကလည်းရတဲ့လက်တွေ့အားထုတ်လို့ရရှိတဲ့တရားဘောကလည်းဘာဝနာပညာဘောကလည်းရနိုင်ပါတယ်ဒီမှာအဲ့ဒီတရားမျိုးရှိတာလည်းရှိတယ်ဒီပုဂ္ဂိုလ်ဟာကျိုးမရှိတာမသိတာဆိုရင်ရှောင်ပြီးပေါ့ကျိုးရှိသိတာဆိုရင် ဆောင်ပြီးတော့အဲ့ဒါကိုပဲစကားလေးတစ်လုံးနဲ့ခြုံပြီးတော့သဗ္ဗအဲပါဠိခါရိကပညာလို့ ပါရိဟာရိကပညာဆိုတာအကျိုးမရှိမတင်တာကိုရှောင်ရှားပြီးတော့အကျိုးရှိတင်တာကိုဆောင်ပွားနိုင်တဲ့အသိပညာအဲ့ဒီပညာလေးရပါတယ်လေအဲ့ဒီပညာလေးရတယ်ဘာလို့သေးလဲဘောပြည့်စုံပြီလို့ဆိုရတာပါပဲဒီမှာအဲ့ဒါဘယ်ရတာလဲဆိုတော့ကိုယ်နဲ့တည်းနဲ့ကိုယ်ပဲနဲ့စွန့်စားအထုတ်ခြင်းရောက်ဟုတ်လားသတ္တဝိရိယတတိတမာတိပညာဒီတရားတွေပေါ့ဒီထက်တာအားကောင်းလာတယ်ရှင်းရှင်းလင်းလင်းပြတ်ပြတ်သားသားဖြစ်လာတယ် ကြီးစုစွမ်းအင်တွေပေါ့လေလိုအပ်တဲ့အားတွေပြည့်လာလို့ဒီလိုဖြစ်ရတာဆိုတာနောက်ပိုင်းကောင်းကောင်းနားလည်လာမှာပါပဲအဲဒီလိုကိုယ်နဲ့တမရက်ပဲပဲနဲ့အဲစောစားပြီးတော့အိန္ဒြေတွေထက်တာအကောင်အောင်အထုတ်ရပါဥပ္ပန္နုပ္ပန္နဒုက္ခနဲ့ဖြစ်ပေါ်ဖြစ်ပေါ်တိုင်းတော့ဆင်းရဲကိုကိုဆင်းရဲပဲများပါတယ်ကိုရမခံတော့ဘူးနာလာကျင်တာကြိုက်တာခဲတာ စသည်ပေါ့ရုပ်ဆောင်လို့ပါပဲ။ဒါကယောဂဟုတ်ရှိလို့ဖြစ်ပေါ်တဲ့မခန္ဓာမှုလို့တော့မဟုတ်ပါဘူး။ဒါကယောဂဟုတ်ရှိလို့ကျင်လည်းဝေဒနာကရောက်တဲ့အခါမှာအဲယောဂအတိတ်လို့ပြန်ပြီးတော့လည်းဖြစ်တာမျိုးလည်းကျော်တတ်ပါလေ။ဘယ်လိုပဲဖြစ်စေလေတရားထုတ်တဲ့အခါမှာတော့ထူးထူးခြားခြားပေါ်လာတဲ့ကိုယ်ရဲ့အနေဆိုးခံခဲ့တယ်။အတွေ့အကြုံကြောင့်အနေဆိုးခံခဲ့တာလေ။မာကျော်တဲ့သဘောတွေလွန်ခဲ့လို့အနေဆိုးခံခဲ့တာလေ။ဟုတ် ပူလောင်မှုအေးမှုစသည်ပေါ့လေဒါတွေဒါတွေတော့ဒါတွေအတွေ့အကြုံကြောင့်အနိစ္စခံဖြစ်တာတွေတောင့်တင်းလွန်လို့လှုပ်ရှားမှုများလို့အနိစ္စခံဖြစ်တာတွေဒါတွေကျဝတ်တတ်ပါတယ်ကောအဲ့ဒါတွေကအတွေ့အကြုံကြောင့်ကိုယ်ထဲမှာအနိစ္စခံဖြစ်တာဆိုတာဖြစ်လက်တတ်ပါတယ်ကောဒီလေးဖွဲလေးဖြစ်ပေမဲ့လို့အတ္တထောက်စာလေးဖြစ်ပေမဲ့လို့အဲ့နဲ့ဆွနေတယ်လို့ပေါ့လေတော်တော်လေးအနိစ္စခံဖြစ်တာတွေကအတဲတွေကိုခိုက်မတတ်ခါလည်းဖြစ်တာပါ ဥပ္ပန္နဥပ္ပန္နဒုက္ခနဲ့အဲ့လိုဖြစ်တိုင်းဖြစ်တိုင်းတော့မခန္ဓာဘူးမျိုးစုံကိုပေါ့လေအပိပုယအပေါ်စီရရေအပေါ်စီရမယ်ကွာလျှော့ပေးတာမရှိရဘူးဟမ်အပေါ်စီထက်စီရသူလွှမ်းမိုးရမယ်လို့ဆိုရတယ်ဘာနဲ့ပေါ်စီရမလဲဆိုတော့ဝိရိယနဲ့ပေါ်စီရမှာဝိရိယဆိုတာရဲရဲဖို့သူတစ်ဖြင့်ခက်ခဲကြုံလာပြီဆိုလို့ရှိရင်ဝိရိယအရှင်မြင့်တင်ရမှာ ဒီကံမျိုးကဖြစ်တရားပဲအခါမျိုးပဲနိကမဓာတုဆိုတာနိကမဓာဒါမှနိကမိနလို့ပြပြောထားပါတယ်မှာကြားလို့ခက်ခဲကျုံလာတဲ့အခါမှာရှေ့မတွေးရင်ဘူးအဲတော့ဒီခါမှာကိုယ်နဲ့တူလောက်ဆက်ပဲနဲ့ပေါ့စိတ်ခံမိတ်ခံဆိုတဲ့အတိုင်းပေါ့နေတော့အဲရသည့်ဆင်းရဲကိုအန်ကျိတ်ပြီးတော့ခံရဆိုတဲ့အနေနဲ့ပေါ့လေအဲ့ဒါလိုရရင်တဲ့သဘောမျိုးရှိရတယ်ဒါဟာဝိရိယရဲ့သဘာဝအထက်ကိုပဲ အဲဒါကျန်ကနာမှာပြထားတယ်။ဥစ္စာလက္ခဏာဝိရိယဆိုထားပါတယ်။ဝိရိယရဲရဲကြီးဖြစ်ကြောင်းဖြစ်ရာရဲရဲကြီးအမှုရာဒီဥစ္စာလက္ခဏာရသည့်ဆဲကိုအန်ဆဲပြီးတော့သိခံတတ်သောသဘောရှိ၏လို့ဆိုရတယ်။သိခံရတယ်စိတ်ခံမခံရ။တခါတခါစိတ်ကကြိုလဲတော့မယ်အနေထားရောက်နေတာပေါ့လေ။လျှော့ရမယ်အနေထားရောက်လာ။လျှော့လိုက်ရင်လျော့တော့မှာပေါ့။ကြိုင်တော့မှာပေါ့ကြိုလဲတော့မှာပေါ့။ တစ်ဖက်ရိုက်နေတဲ့အိမ်အိုကြီးများကြားမထောက်ပဲနဲ့ထားလို့ရှိရင်ကျိုးလဲသွားပါဘူးဒီတော့ရုပ်ပြက်ကျိုးမလဲရအောင်ဆိုပြီးတော့ကြားထောက်ပြရမယ်မဆိုဘူးမပြောင်းမပြောင်းကိုယ်လာရင်လာပြီအသက်တည်တည်နေဆိုတဲ့အနေနဲ့ပေါ့ဟိုလာနေခါမှာဝိရိယဆိုတာခက်ခဲကြုံလို့ရှိရင်တစ်ဆင့်တိုးပြီးတော့ဝိရိယအရှင်မြင့်တင်ပေးရတယ်အဲမြင့်တင်ပေးလိုက်လို့စိတ်ကပြန်ပြီးတော့တောက်လာတယ်ဝိရိယက ထောက်ပေးလိုက်တော့အေးဟိုကြားထောက်ပေးလိုက်တဲ့ခါကျတော့တောင့်သွားတယ်ပေါ့လေခက်ခဲနဲ့ကြုံလို့ရှော့ရမယ်အရှုံးပေးရမယ်လက်မြောက်မယ်အခြေအနေရောက်နေတယ်ရောက်လို့ဆဲရဲပါပေါ့လေအရှုံးမပေးနဲ့တောက်ခံလိုက်တာအဲဒါဥပထမနာရသခေါ်ပါတယ်အဲရည်စေအခဲခံနေထောက်တိုင်အလားစိတ်ကြားခံနေတာထောက်တိုင်အလားစိတ်ကိုကြားခံလာလိုက်တာတဲ့ကြားခံလိုက်တဲ့စိတ်ကနောက်ဆုံးမသွားဘူးအရှုံးပေးမသွားဘူးအာအစလနဲ့ပြစ်ပတ်ထားတာမတုတ်ဆုံးပဲ စိတ်ထဲရှင်ပြီတဲ့ညာနဲ့ရှင်တာအော်မတက်ဆုံးတဲ့တရားအရှုံးမပေးတဲ့တရားကိုလေလိုက်လောက်တဲ့တရားပဲဆိုတာကိုဒီအခက်ခဲကြော်သွားတဲ့အခါမှာယောဂီကစွန့်စားအထုတ်ခြင်းကြောင့်အခက်ခဲကိုကြော်သွားတဲ့အခါမှာရဲရဲဖို့ဗောဓိရရဲ့အချင်းရအချင်းလေးတွေလည်းပဲကောင်းကောင်းကြီးသိလာတော့တာပဲပွဲတိုးသွားပြီတချီလောက်ပွဲတိုးသွားပြီဆိုလို့ရှိရင်နောက်နောက်အချိန်မှာအဲ့လောက်ပဲအခက်ခဲရှိပြီဖြစ်စေစိတ်ခေါင်းနဲ့ပိုင်ရှိရောက်သွားပြီလား ခြေတန်းတိုက်ပွဲတစ်ခုမှာဇလေးလေးချာတိုက်လို့ရန်သူကအသာကြီးရသွားပြီဆိုလို့ရှိရင်တက်ချော်လာတာရှင်းလာတာပဲနောက်နောက်တိုက်ပွဲတွေအတွက်လည်းအစင်းလက်ဖြစ်နေတာစိတ်ကောင်းတဲ့ပိုင်းရှိကြတော့တိုက်ရိုက်ခိုက်ရတယ်လည်းအဲအဲ့အတွေ့အကြုံတွေလည်းရှိတာတိုက်ရိုက်ခိုက်တယ်လည်းဝလာတယ်ကွာတခါတော့ပွဲတိုးပြီဆိုလို့ရှိရင်တော့ရောက်တော့ပါဘူးကွာအဲ့ဒါဆိုထားပါတယ်ကွာပုပ္ပန္နုပ္ပန္နဒုက္ခဝိရိယနာအပြီးဘွေးကြောပါဘာဝနာစံပါတိတွေသူရိစ္ဆာစိတ်အတိအကျနေလည်း တုတ်တက်ပုံပြလိုက်တာပါတဲ့ရှုစဉ်ပေါ်ရုပ်ဆင်းရဲမျိုးစောင့်ဖို့နိုင်ရမယ်ဆိုတော့ဝေဒနာကိုအသာသိရရတယ်လို့ဆိုရမှာတော့လွယ်လွယ်ပြောတဲ့သဘောမျိုးပါပဲမခံတာဟုကြောင့်စိတ်တွေဆုံးနေပြီးတော့အလျှော့ပေးတဲ့ဟာကိုဟုတ်စိတ်တွေဆုံးနေပြီးတော့အလျှော့ပေးတဲ့ဟာကိုဟုတ်ဟောသွားတွေကိုခံပြီးတော့ပြန်မနှောင်းနေပြီးတော့စိတ်ကြည့်ချင်းဖြစ်တော့တဲ့သဘောပါ အပြင်းပါအဲ့ဒီအပြင်းကိုအလိုက်ယူရမယ်ဒါဆိုလိုတာပါပဲခက်ခဲနဲ့တွေ့လို့ရှိရင်ဒါနောက်ဆုတ်တဲ့အဲ့ဒီနောက်မဆုတ်ခဲနဲ့ရှေ့တိုးဖို့ပေါ့လေရှေ့တိုးရမှာဝိရတဲ့အရေးကြီးတာပါဒါတော့အခန္ဓာဝေဒနာပေါ်လာတဲ့အခါဝေဒနာရဲ့သဘာဝကိုသိကြသိရအောင်ပေါ့စိုက်ဆိုင်ရှိရတယ်သိခံလို့ရှိရတယ်ရှိပါများတဲ့ခါကျတော့အခက်ခဲလေးတွေပေါ်မှာစိတ်အယောင်များရင် ဆွဲတတ်တယ်ဒီလိုရှိတာဆွဲတတ်တယ်တိုးအောင်ပြုလုပ်ပေးလိုက်တာခန္ဓာရည်ဆိုတာရှိတာပဲစိုက်ဆက်ပြီးတော့ရှိတော့တော့ပြောက်အောင်လည်းရှိပါဘူးသူ့တည်အောင်ရှိပါတယ်ခုနအတွေ့အကြုံရခံစားတတ်တယ်ဆိုတာဝေဒနာရဲ့အတွေ့အကြုံတွေခံစားတတ်တဲ့သဘာဝလက္ခဏာစိတ်အကုန်ခံကျိုးလို့ရှိတယ်ဆိုတာတကယ်တည်းဆိုမှရတဲ့ခါကျတော့စိတ်ကကြတယ်လို့ရှိပြီးတော့ညှို့လွန်းတယ်လို့ရှိတယ်အဲ့ဒါလေးဒါဝေဒနာကမခန္ဓာဒုက္ခဝေဒနာလုတ်ပြလိုက်လို့ဖြစ်လာတဲ့သဘောပါပဲ ကိုယ်ရဲ့ကိုယ်ရဲ့နှိစ္စခံခက်ခံဒီအဲကိုယ်ရဲ့နှိစ္စအဲခံခက်တာပါလေ။ဒီသူရသူထားနေတယ်လို့ရှိရင်သူအသားတွေကမထွက်မချင်းခြိပါတဲ့ခြိပါတဲ့ဟာနှိစ္စနေတာပဲ။ကိုယ်ရဲ့နှိစ္စခံခက်တယ်အမှန်ခံခက်တဲ့အနေစုခံခက်တဲ့အနေသားပေါ့။ရှင်းရတယ်ပေါ့။ကိုယ်လာရဲ့အတွေ့အကြုံခံခံစားရတဲ့တော့စိတ်အားတွေကုန်ခံပြီးတော့ကျွလွမ်းတဲ့အဲကျွလွမ်းမှုကိုယ်လည်းကလုတ်ပြလိုက်လို့ ပြီးတော့နှိစ္စပုံအဲ့ဒီအရှင်းရလေးတွေသိသွားအောင်လို့သူ့ကိုစိုက်စိုက်ရှုမှဝေဒနာကိုတွန်းကြရဘူးရှုလေလေပုံပြီးတော့ပြင်းထန်လာရဖြစ်လာလို့ရှိရင်လည်းလည်းလေးလျှော့လိုက် မလောက်အမသာလေးမှနေအဲဒါကတခါသူ့ဆက်ပြီးတော့ပြင်းထန်လာဖမ်းလိုက်အဲ့ဒီအလျှော့တင်လုပ်ပြရပါတယ်မခံလာလာဘူးဆိုလို့ရှိရင်တော့သူ့လှုပ်ထားခဲ့တော့သူ့လိုက်ထားလိုက်တော့ကိုယ်ဖတ်နေကြအာယုံကိုလေခါတိုင်းနဲ့ပုံပြီးတော့ဆူဆိုင်ပါပဲပေါ့အဲ့ဒါလိုအဲလုပ်ပြီးလို့ရှိရင်တော့ဝေဒနာပေါ်မှာ ခံနိုင်ရည်ရှိတာပါပဲအချို့သွေးရှိတဲ့ပုဂ္ဂိုလ်တွေကိုလည်းလာစိုက်မှန်ရရနေပြီးတော့မခံလာတဲ့သဘောတက်တက်ပဲကွက်ပြီးတော့ပြေတော့တာဟမ်ပေါင်းလာတယ်ဒူးလာတယ်စသည်ဟောလေတရားဌာနပြည့်ညတ်တွေလောပြီးတော့မခံတာဟုရဲ့ရှိတိဟုရဲ့မခံတာဟုရဲ့ရှိတိဟုဆိုဒါပဲဆိုတယ်ဘုဒ္ဓနာလေးပြည့်သွားတယ်ဆိုတော့ပုဂ္ဂိုလ်တ attva ဆိုတာလည်းမရှိတော့ငါဆိုတာလည်းမရှိတော့ရှိတာကတော့အနေဆုံးခံခဲ့တာရဲ့ရှိတိတဲ့စိတ်ကဒါပဲရှိတော့တယ်အဲဒီခါကျလို့ရှိရင် လက်ရှိသိမ့်တာပေါ့နာကောင်းကြီးဖြစ်လာတာပဲအဲဒီကကြလို့ရှိရင်လာကောမှာအတာကြီးရလာဝိရလည်းတိတ်ကောင်းလာပေါ့အဲဒီအတာကြီးရတဲ့အထောက်အပံ့ပရိသန္တိတာလည်းပါဠိတော်ကဒုက္ခဝေဒနာလည်းလည်းလေးမှတ်လို့အကျိုးရထွက်ပေါ်လေးတွေပြတ်ထားတာဆိုတော့အားရစရာကောင်းတယ်ပြတ်ထားပုံကတော့ဝေဒနာဝိပဿနာပါဝင်တော့ပတ္တတိဘဟုလောสมาธิเนี่ยปฏิเลยไป တရားရှိစဉ်မှာပေါ်လာတဲ့ဝေဒနာကိုဇွဲလုံးလောက်ဝိညာဉ်တတိနဲ့အတားရှိရလို့ဒီပုံမှာလည်းတတိကြီးအားကောင်းသမာဓိတွေဖြစ်ပြီးတော့ဝေဒနာလေးတွေတစ်ခုချင်းတစ်ခုချင်းပေါ်တယ်ပိုက်ချပြီးတော့ပြီးသွားတဲ့ကနောက်တော့ဝေဒနာကုန်းသွားတာအဲ့ဒါမှာပတ်သက်ပြီးဘုရားလေကိုရဲ့စိတ်ကအေးချမ်းမှုဉာဏ်ရရလာတတ်တယ်မနိုင်တဲ့ဝန်ကြီးကိုပေါ်ရောက်နေတဲ့အခါပေါင်းလေးတုံတုံခိုက်ခိုက်နဲ့အဲကိုကြီးကြွပြီးတော့ ဆွေတွေနဲ့ပြမဆင်းရနေတာပေါ့ဒီဝိညာဉ်ပြစ်ချလိုက်တဲ့အခါကျတော့ပေါ့ရှင်းပြီးတော့အေးပြီးတော့နေတာတင်တာရှိတာစမတိန်တတိယပฏิလည်းပฏิတဲ့အာယုဆူဆိုင်ဖို့ပေါ့စိုက်ကလေးစိုက်ကလေးကြာသွားတဲ့တည်ငြိမ်မှုစွမ်းအားပေါ့စွမ်းအားတွေလည်းပို့ပြီးတော့ရတာတတ်တယ်လို့ဆိုရတယ်မှာအဲ့ဒါဟာဝေဒနာကိုသိခံပြီးတော့မှတ်တဲ့အတွက်လည်းရရှိတဲ့အကျိုးပါပဲ။ဒီမမရင်ဘာဖြစ်တယ်လဲလို့ဆိုတော့ ကိုလာပစ္စယတတ်တာဆိုတဲ့အတိုင်းပေါ့လေမခန္ဓာဒုက္ခဝေဒနာကြောင့်ဆာလောဝိဒနာဖြစ်တတ်တယ်အဆိုးတို့လို့ရှိရင်လူတော်ဝါဆိုတာအကောင်းပြောတတ်တယ်အဲ့ဒီအကောင်းဆိုတာတက္ကပဲဓာကြီးလို့ကောင်းပါပဲနည်းနည်းလေးနဲ့ဖတ်နေတယ်ဓာကြီးလို့ကောင်းလာပြင်လိုက်ရင်တော့တက်တာပါမှာပဲစတယ်ပေါ့လေအဲ့ဒီအတွေ့အကြုံဝင်ပြီးတော့ပေါ့ချမ်းသာကျင်လာနဲ့ဆွေးလိုက်ပြင်လိုက်ကြောင်းလိုက်တော့ဒီဝေဒနာတော်တော်နဲ့လည်းကြော်တော့ဝေဒနာဝေဒနာမနိုင်တော့ဖြစ်သွားတာက အဲတဏှာရင်ဝင်သွားတာဝေဒနာကိုပိုင်ပိုင်လည်းလည်းမသိရင်တော့တဏှာဝင်လာပဲတဏှာဝင်သလိုကိုယ့်ကိုယ်လည်းစိတ်ထုတ်လာတာပဲတော့ပဋိကခေါ်တဲ့စိတ်ထိတဲ့ကိုလည်းဝင်လာတာပဲကိလေသာတွေဖြစ်လာတာပေါ့မရှိရင်ကိလေဝင်ဆိုတာပါဝေဒနာကိုစိတ်စိတ်စိတ်စိတ်မရှိလို့ရှိရင်မရှိရင်မရှိရင်ကိလေဝင်ဆိုတာကိလေသာတွေဝင်လာတာအနောက်စိတ်တွေဖြစ်လာတာတော့နောက်စိတ်ရှိလို့ရှိရင်ခုနအဲ့ဒါတွေကိုလည်းပဲဟန်တနိုင်ပြီးတော့အကျိုးအမြတ်တွေအများကြီးထွက်လာနိုင်ပါတယ်ဝေဒနာပစ္စယတဏှာအရှင်းမမှတ်တဲ့ပုဂ္ဂိုလ်တွေမှတ်ပြီမယ်လို့ တိတိဆက်ဆက်ဇွဲကြောင့်မှတ်တဲ့ပုဂ္ဂိုလ်တွေဟာတဏှာဖြေလို့ရှိရင်လည်းဇွဲရှိတတ္တိရှိတဲ့ပုဂ္ဂိုလ်တွေဟိုရတာဝေဒနာပစ္စယဘာဝနာတနည်းဝေဒနာပစ္စယပညာပါဝေဒနာဟူသောအကြောင်းကြောင့်ဇွဲနဲ့ဆက်ပြီးတော့ရှိမှတ်တဲ့အခါမှာစွစွမြဲရှိမှတ်တဲ့အခါမှာသမာဓိတစ်ထက်တာအကောင်းရောပေါ့လေမခန္ဓာဝင်လေးတွေအပိုင်းလိုက်အပိုင်းလိုက်ပေါ့အောင်းပြအကျင့်ဆက်တာသိလာတာပဲတော့အဲဒီအကျိုးကြီးရလာပါတယ် နောက်ဆုံးအကြောင်းကတော့အန္တရာသအပြောဆာနေနဲ့အန္တရာဆိုတာဈာကာလဈာသူတရားထုတ်တယ်ဆိုတာအနည်းဆုံးပတ်နေရတော့ဓမ္မတဖို့ပေါ့နောက်ဆုံးပတ်နေဆိုတာလည်းအဲ့ဒါတဖို့ပေါ့ကိလေသာကုန်ခံရလာဖြစ်တဲ့အတိအော်တွေဒါနောက်ဆုံးပတ်နေတယ်အဲ့လောက်ပတ်နေနေမထနိုင်လို့ကြောင်တော့ကလူဖြစ်ရကျိုးသာသနာတော်ကြီးရဲ့တွေ့ကြုံလို့နိုင်ရဲ့အတွက်တော့တာကအဆင့်လောက်တော့ပြမှရပါတယ်အဲ့ဒီလောက်ရှိတော့ပတ်နေချရပါတယ် အဲဒီလိုပန်းတိုင်ချပြီးတော့ကျိုးပန်းရပါအဲ့ဒီပန်းတိုင်ရောက်ခင်ကြာကာလာမိမိလိုတာဘာလို့လဲဆုံးပန်းတိုင်ကတော့တော့ပါလိုအပ်မြတ်ဖြစ်တဲ့ဘာဝနာကြီးထုတ်မှုဘာဝနာကြီးရောက်မှုကြီးရောက်မှုလမ်းဆုံးပန်းတိုင်ရောက်မှုပေါ့လေအဲ့ဒီလျောက်ခင်ကြာကာလာမှာတရားကထွက်လာပါပါလေလက်ရောက်အဆုံးမပေးပါနဲ့လို့ဆိုရတယ်ဟမ် လမ်းဆုံးမရောက်လက်မမြောက်တောက်လျှောက်ပါတောက်လျှောက်ပါပါတောက်လျှောက်ဆက်ပြီးတော့အားထုတ်ပါတောက်လျှောက်ဆက်အားထုတ်လို့ရှိရင်ကိုယ်တတ္တဝိယတတိသမားကြီးပညာဒါကြီးပြည့်စုံလာတဲ့အခါမှာပေါ့လေအဲခဏပါလေလမ်းမှာကိုလိုက်စခန်းမှာစိုက်ဆိုတာပေါ့လေအဲ့ဒီစီတော့ရပါပဲတတိကလမ်းမှာတတိယဖြစ်လိုက်မကျင်လမ်းမှာပေါ့လေလမ်းမှာလိုက်တဲ့အတွက်အကျအလအလုကိလေသာ စကားမှာဆက်ရပါပါအဲ့ဒီဆက်တဲ့ဒီသွားပါတဲ့ဒီဆိုလိုပါတယ်အဲ့ဒီသွားလို့ရောပန်းနဲ့ပန်းနဲ့ရောက်ပြီဆိုလို့ရှိရင်သရတရားတွေဝိရိယတိသမารိပညာတွေပေါ့တိတ်ထက်တာအားကောင်းလာတယ်ထက်တာအားကောင်းရလို့မဟုတ်ဘူးဖွံ့ဖြိုးတိုးတက်ပြီးတော့ပေါ့လေခိုင်ပါတဲ့အနေထားတိရောက်တော့မှာပါဒီတော့ယောဂီကဒီမှာရက်ကြံရောက်လို့ဘာမှထူးခြားမှုမရှိဘူးဆိုလို့ရှိရင်အခုပြောခဲ့တဲ့အချက်၉ချက်ပေါ့လေအင်းဒီကလေးတစ်ကြောင်၉ပါး ပြန်ပြီးတော့သုံးသပ်ရပါမယ်ကိုယ်တိုင်းအာယုံကိုမလွတ်တတ်မှတ်ရလားညူတီတီမှတ်တယ်လားစိတ်ဆက်ဆံမှတ်တယ်လားစသည်ပေါ့လေကိုယ့်ကိုပြန်သုံးသပ်ကိုယ့်ကိုပြန်သုံးသပ်ရင်ပြီးပါလေလိုတာဖြစ်ပေါ့ဒါပဲလိုတာဖြစ်လို့ရှိရင်ဒါအင်္ဂါတွေကြောင်းချက်တွေပြည့်စုံလာလို့ရှိရင်အတိညာဉ်တွေထူးထူးခြားခြားဖြစ်လာတဲ့အခါမှာအဲဒီအကျိုးတွေခံစားရမှာပဲ။ဒါကြည့်ဒီလိုက်ပြည့်ပါပြီ။ဒါပဲတော်တော်လို့။